အတွေ့နဲ့စပ်ပြီးတော့သင်ပေါ်တဲ့ရှုွက်အယုံတွေကရှားရှားမြင်ရှားလမ်းစားသိကူတာတဲ့အစာရယ်သူကအထင်ရှားဆုံးမလို့ယထာဘာလယထာဘာကံဥပဒနာပြီးနေပြီဆိုဆိုတဲ့ဝိနည်းဥပဒနာပြိပါတာ ဆိုအမိတ်ရပါသူဥစားပြရပါတယ်ဥစားပြပြီးတော့မှတ်ရတဲ့အတွေ့အကြုံတွေထဲမှာလည်းပဲရှိတိုင်းဆိုင်ဆိုင်ရဲစေလေးရှိနေတဲ့ဘာမှုပိန်မှုပေါ့ဘာပဲကအပြောကတော့ဖောင်းပိန်ပေါ့သဘောကတော့တောင်တင်းလှုပ်ရှားရှိသွားတဲ့လေအဓိကရောက်ပါတယ် စာကိုခေါ်လို့ရှိရင်တော့ဝါယောဖွတ်တပါလို့ခေါ်ပါလား။တောက်တိလှုပ်ရှားရေးသွားတွေ့လို့ရကောင်းတဲ့ရုပ်ပေါ့။ထိလို့ရကောင်းတဲ့ရုပ်ပေါ့။တွေ့ထိလို့ရကောင်းတဲ့ရုပ်ပေါ့။ဒါအခြေခံကြီးကြီးတွေမှာဆိုလို့ရှိရင်သူအခြေရှားဆုံးလို့ဆိုမှာပါပဲ။ဒီရလျှောက်တဲ့အခါမှာလည်း ကိစ္စတော့ကိစ္စမကြည့်ပဇာနာတိဆိုတာလည်းဒါလည်းဝါရောအဓိကပဲကြွကျင်တဲ့စိတ်အစဉ်စဉ်နှံ့ကျင်တဲ့စိတ်အစဉ်စဉ်ဆက်ကျင်တဲ့စိတ်အစဉ်ရောဝါရရုပ်တွေပေါ်ဒီခါတန်းစီပြီးတော့ဖြစ်နေတာပါပဲတောက်တာတင်းတာလှုပ်တာတွေပါတစ်ခါကကြားမှာတော့ပေါ်ပေါ်လာလေးတွေ့ရတယ်တစ်ခါကလေးကြတာလေးတွေ့ရတယ် ဒီခါတစ်ခါမှမာပြောတာဆိုဤဉာဏ်ဒါလေးလည်းသိရတယ်သိရပါတယ်အဓိကတော့ဝါယောပါအဲ့ဒီဝါယောတပေါ်လာတဲ့ခါမှာအပြီးမှကြီးလို့ဒါကဝါယောပဲဒါပထဝီပဲအာဘောပဲခြေရောပဲဆိုပြီးတော့ဒီလိုခွဲပြီးတော့မှတ်လို့မရပါဘူး နောက်ပိုင်းကျလို့ရှိရင်တော့တပတ်သဘောတက်တဲ့ပေါ်နေတဲ့အခါမှာတော့ရပါတယ်ရှေ့ပိုင်းကတော့သုတ်တန်ကြီးရဖွင့်ပေါင်းနဲ့ပိန်ပိန်နဲ့ထိုင်ထိုင်နဲ့ကြည့်ကြည့်တယ်ကိုယ်ရင်ကိုယ်နဲ့ဆိုင်ဆိုင်နဲ့ဆိုတော့လေသုတ်တန်ကြီးရလိုရတာပါပဲမြေတောင်လေးခတ်တာမြေတုံးပိတ်တာဖွင့်တာအစာပါမြေတောင်ခတ်တယ်ဆိုလို့ရှိရင်ခတ်တဲ့စိတ်အစဉ်ကြီးရောက် အဲ့ဒီမျက်လုံးပတ်ဝန်းကျင်မှာဝန်းကျင်မှာပေါ့တောက်တင်းဆုံရှားတဲ့သဘောလေးရုပ်ကြီးအများကြီးဖြစ်လာတာမျက်စိပိတ်ခွင့်တဲ့အခါမျိုးမှာလည်းပဲသိရှင်တဲ့စိတ်အစဉ်စဉ်ဖွင့်ရှင်တဲ့စိတ်အစဉ်စဉ်ရောက်ပိတ်လိုက်ခွင့်လိုက်တယ်ပေါ့တောက်တင်းဆုံရှားတဲ့လေရုပ်ကြီးအဓိကဖြစ်လာပါပဲဆိုတော့ဒီခေါ်လေးရာစာမလွတ်ရအောင်ဆိုပြီးတော့ဒီဒုက္ခလေးရှင်နဲ့ခတ်တာမှဆိုင်ပြီးတော့ ပိတ်ရလည်းပိတ်ကြမှအင်းဖွင့်လည်းဖွင့်လာမှပေါ့လေအသေးဘောလေးတွေကမလွတ်ရအောင်မလုပ်နေတာဒါကိုရုပ်အပေါ်မှာကိုရုပ်ပဲလို့အဖမှန်ထပ်ထပ်ရှိနေတာဖမထပ်ထပ်ရှိတယ်ဆိုတာလည်းပေါ်လာတဲ့ရုပ်ကာယရှိွက်ပေါ်မှာရှိမှတ်တဲ့စိတ်ကလေးရောက်သွားအောင်လို့အားစိတ်တဲ့သဘောပါပဲဘုရားအားစိတ်တဲ့သဘော အားစိုက်ပေးနိုင်တယ်လေအဲဒီအားစိုက်ပြီးတော့ပေးလိုက်တဲ့ရှုွက်မှာပေါ်လေတတိကလေးကကတ်လာနေတယ်ကတ်လာနေတယ်တတိလည်းဖြစ်လာပါလားစိတ်တဏ္ဍာနဲ့အထုနေလို့ရှိရင်တတိယလည်းစိုးစုံရဖြစ်တော့အတ္တိအစ္စဆိုလို့ရှိရင်တော့တတိယမစိုးဘူးအစိုးရတဲ့တတိဖြစ်လာပြီဆိုလို့ရှိရင်ဒီစိတ်ဟာ ဒါကလည်းဆိတ်ချတာမရှိဒေါသနဲ့လှုပ်ရှားတာမရှိငြိမ်းချသွားတာပဲအဲ့ဒီအားတတိကတဲ့အာယုံမှာငြိမ်းချသွားတာစုစုစည်းစည်းဖြစ်သွားတာသံပေတနာကဆောဆိုတာပေါ့ဒါသာအာယုံလေးစုစည်းပေးသည်တဲ့တခုနဲ့တခုခွာပြီးတော့ကျဲနေလို့ရှိရင်အားနေနေလို့တခုနဲ့တခုပူးကတ်သွားရင်ကတ်သွားသလား အောက်ဝယ်ကောင်းလောင်းအားရဖြစ်လာတာ။ကျွမ်းအင်ဒီပေါ်လေးတော့စိတ်ဆွမ်းရည်ကြီးတိုးတက်လာတာပဲ။အဲဒီခါမှာအယုံနဲ့ကိုတဲ့တဲ့စိုက်ကြပြီးတော့သဘောမှန်ကြီးကြည့်နေတော့တာပဲ။တက်သွားတာကတော့ဥဒိသံကြီးအဆောင်ိုက်ဆိုင်ကြတော့တာဥဒေသနဲ့အစွမ်းပေါ့။ရောက်တော့တာကတော့ဝိရိယရဲ့အစွမ်းပေါ့ အဲ့ဒီအစွမ်းတတ်ဒီနှစ်ခုအရာစိုက်ကြသွားပြီဆိုရှင်တောင်းတာပေါ်စိုက်ကြတာတောင်းတာပြီတင်းတာပေါ်စိုက်ကြတာတင်းတာပြီလှုပ်တာပေါ်စိုက်ကြတာလှုပ်တာပြီးပါဒါသဘောမှန်ကြီးကြည့်ကြတာပဲအဲဒီမှတ်မိတဲ့သဘောမှလည်းမှတ်သိတဲ့သဘောမှမှတ်သိရတဲ့သဘောမှလေးတွေဟာဒုက္ခသစ္စာခေါ်တယ်သစ္စာလေးပါးထဲမှာဆိုရင်ဆင်းရဲအမှန်တရား ဆိုတော့သစ္စာ၄ပါးရမှာခြေပိုင်းသစ္စာ၅ပါးကမြင်နိုင်သေးလို့နည်းနည်းတယ်လို့ဆိုပါလားနောက်ပိုင်းလောကုတ္တရာသစ္စာ၅ပါးကတော့နည်းနည်းလို့မြင်နိုင်သေးတယ်လို့ဆိုပါလားမြင်နိုင်သေးတယ်ဆိုတာမြင်ဖို့ရခဲရင်မလွယ်ဘူးပေါ့ဒါပေမဲ့လွယ်တယ်နီးလန်းလိုက်လို့ရှိရင်ဘယ်လောက်ပဲနည်းနည်းတဲ့အရာပဲဖြစ်စေပေါ့လေ တိတိသာသာကြီးပေါ်လွင်လာပါတယ်ဆိုတာကိုဖြစ်တော့တာပါပဲအဲ့ဒါဒီနေ့ရှိမှုနဲ့စပြီးတော့ပေါ့လေအဲ့ဒါလေးထည့်သေးပြီးတော့ပြောပါမယ်သစ္စာတရားဆိုတာရှိပါတယ်သစ္စာ၄ပါးတရားအမှန်တရားပေါ့ဒုက္ခလို့ဆိုလို့ရှိရင်တကယ်ဆင်းရဲတဲ့အဖြစ်လား ဒုက္ခရှိကြောင်းကလည်းတကယ်ကိုမှန်တယ်လားဒုက္ခငြိမ်းရာနိဗ္ဗာန်ဆိုတာတကယ်အမှန်တရားပဲဆရာတို့ရောက်ဆောင်အကျင့်ကောင်းဆိုတာလည်းတကယ်အမှန်တရားပဲဒီတော့အမှန်တရား၄ပါးထဲမှာအရှိပိုင်းသစ္စာနှစ်ခုကတော့လောကီလောကီရဲ့သစ္စာခေါ်ရတယ်။တရားပြဝဋ္ဌသစ္စာလို့ခေါ်ပါတယ်။နောက်တစ်ခုကတော့ လောကုတ္တရာသစ္စာလို့ခေါ်ပါတယ်တနည်းအားဖြင့်ဥဒ္ဒသစ္စာလို့ခေါ်ပါတယ်ကိုအဲ့ဒီသစ္စာနှစ်တွဲတွေကနှစ်မျိုးတွေကခြေဘက်သစ္စာနှစ်ပါးကတော့မြင်နိုင်ရဲ့လို့နည်းနည်းတယ်နောက်ပိုင်းသစ္စာနှစ်မျိုးကတော့နည်းနည်းလို့မြင်နိုင်ရဲ့လို့ဆိုရတယ်ဟုတ်တယ်လေအခုဖောင်းလာပြင်လာဆိုလို့ရှိရင် အများစုပုရိသေအများစုကတော့တကယ်တောင်းတင်းဆွေရှားတဲ့သဘာဝမရှိဘူးလေအထုတ်နေတာတော့မှဘုရားတတိသမာဓိအရှိန်ကြီးအားမရှိဘူးဆိုလို့ရှိရင်မမြင်သေးဘူးတိုက်ပုံနဲ့မကြီးဖို့မှာပဲစိတ်ကကြောက်ရောက်နေတာ။ဖောင်းတဲ့စိတ်နဲ့အချင်းရာအာကာရပြည့်ရပုံမှာပဲစိတ်ကကြောက်ရောက်နေတာ။ အဲ့ဒီပုံပြင်းရနဲ့အရှင်းရအရှင်းရအကာရပညာကိုကျော်ပြီးတော့တကယ်တောင်းပြလှုပ်ရှားတဲ့သဘာဝပေါ့ဒီကိုသိမလွယ်လောက်ဘာဖြစ်လို့လဲဆိုတော့မြင်နေကြမြင်နေကြတဲ့သူကနဲ့နဲ့အဲ့ဒီတရားတွေကတော့သွား၆ပါးမှာဖြစ်နေတာအခန္ဓာတိုက်တာကွန်တအနေနဲ့ပေါ့ အဲဒီခါကျအတိုက်ကအဖွင့်တယ်လွားလျှောက်ပါမှာဖြစ်ပေါ်ပြီးတော့ဒီတရားကြီးအကုန်လုံးဒုက္ခသစ္စာတရားကြီးပါပဲဒီတရားတွေကိုသူတို့ဖြည့်ဆည်းလိုက်ပြီးတော့မရှိတော့ဒုက္ခမှမသိတော့အကောင်းထင်တာပဲမြင်ရတာကောင်းကြားရတာကောင်းနာရစဖြစ်ရသိရတာကောင်းအကုန်လုံးအကောင်းကြီးထင်တာဒုက္ခကိုဒုက္ခမှမသိတာအပฏิပတ်တိဝိဇ္ဇာခေါ်တယ် အဲ့ဒါတွေအကောင်းကြီးရှင်းတာကတော့မိစ္ဆာပฏิပတ်တိအဝိဇ္ဇာခေါ်ပါတယ်အမှန်မသိအလွဲသိတာပါလေတရားဖြင့်မသိဘူးဒီမှမဟုတ်ပေါ့ဆရာကြီးကပိတ်ထားတယ်ဖြီးထားတယ်ကာထားတယ်ဖုံးထားတယ်ပေါ့နောက်ပိုင်းညီညွတ်မှုတွေဝင်လာတဲ့ခါကျတော့တခါတည်းရစရာမရှိအောင်မဲမှောင်ကျသွားတာပဲဆရာကြီးဖုံးထားတာအဲ့ဒါတွေကို တွေးကြည့်ဆက်လာကြည့်တော့မရှိတော့ဒုက္ခမှမရှိဘူးဒုက္ခလို့ထင်တယ်ကောင်းတယ်လို့ထင်တယ်ဒီရတာကောင်းစတယ်လို့ထင်တယ်ကောင်းတယ်လို့ထင်မှတော့ကောင်းတာလေးညင်ရင်းလာတာပဲတောင်းတာလာတာပဲကောင်းတဲ့ကောင်းတာလေးလည်းညင်ရင်းလာတောင်းတာလာတာပဲကောင်းပြီဆိုတဲ့ဟာဒီဘာပဲလာလာပေါ့လေတောင်းနေတောင်းတာလည်းအဲ့ဒါလေးလည်းပဲမေမောတာပဲ သူရတိသတ္တသာဆိုတော့လည်းဖြစ်တာပဲအဲ့ဒါလည်းမြင်နေခဲ့တယ်မြင်နေခဲ့တယ်နည်းနည်းဟာဘလောက်ပဲမြင်နေခဲ့တယ်နည်းနည်းပြီမယ်လို့အဲ့ဒီသဘာဝအစ်စ်တွေကိုပိတ်ထားတဲ့ရှိထားတဲ့ကာထားတဲ့ဆို့ထားတဲ့အမှောင်ချထားတဲ့ဆန့်ကျင်တဲ့တရားကြီးကျင်းလို့ရှိရင် အပိတ်စီအကာအကွယ်ကြီးကျင့်သွားတော့အင်းရင်းပွင့်သွားပြီဆိုရင်နည်းနည်းပဲလို့ပေါ်လွင်ထင်ရှားလာတတ်ပါရဲ့ကျမ်းစာဒီလိုဆိုထားပါတယ်ကွာဒီတော့သူပေါ်စေပေါ်စေဒုက္ခသစ္စာကြီးပေါ်စေမှာပေါ့လေသုတ်တန်ကြီးအရာဟွန်းဖွင့်ဖွင့်လို့ပိန်ပိန်နဲ့စပြီးပေါ့လေဒီလေးတွေတက်တက်ပြီးတော့ရှိမှနေတဲ့အခါမှာ ကိုရတတိကမာလေးတွေအားပြည့်လာပြီဆိုရင်အာယုံကြီးတဲ့တိတိကြီးကြာရောက်ပြီးတော့တဲ့တဲ့ကြာရောက်ပြီးတော့ကြည့်တော့တာပါပဲဆိုတော့ဘာဖြစ်လို့လဲဆိုလို့ရှိရင်ခဏအငြိအကျေးတွေကိုမှတ်တိုင်းမှတ်တိုင်းပေါ့လေမကရအောင်ထုတ်ပြီးတော့ဆန့်ကျင်တဲ့တရားတွေမကရအောင်ထုတ်ပြီးတော့သူတို့ကကင်းကွန်တော့တာပိတ်တာရှိတာမရှိဘူး ကာတာမရှိဆိုးတာမရှိဆိုတာပေါ့လေရှင်းလင်းကြီးဖွင့်သွားတာလေအဲဖွင့်သွားပြီဆိုလို့ရှိရင်တကယ်သဘောမှပြီးလာတော့တာလေဟင်းဘိုက်ပုံလာတာလည်းပဲမထင်တော့ဘူးဖော်လို့ဆိုရင်အရှင်းရဆိုတာလည်းပဲမထင်ရှားတော့ဘူးတောင်းတိပိတ်ကြရေးသွားတဲ့သဘာဝလေးပေါ်မှာတော့တော်ပြီးတော့ဆိုင်နေတာပဲဒီမှာဘာဖြစ်လို့လဲဆိုလို့ရှိရင်ဟိုလားသူ့ကိုတားဆီးပိတ်ဆို့ထားတဲ့ အရင်ကြီးတွေကင်းလို့ပါတဲ့အဲဒီလိုဆိုထားပါလိမ့်ဆံကအဲဒါကိုပဲကံပြီးတော့ပြီးဓမ္မောပฏิပက္ခဝုဓမ္မနဝုကမနေလသူပကတောဘဝေရလို့ဆံကနာမှာဒီလိုက်ပြထားပါတယ်ကိုယ်တည်းကမြင်လိုက်ကြတဲ့အစသေးပေါ့လေဆင်းအဖန်တရားတွေဟာ သူတို့ကိုမကြည့်တော့ကြည့်နေတယ်လို့ပေါ်ပေါ်ဆက်ဆက်ကြည့်တော့မြင်နိုင်ခဲ့တယ်မြင်ဖို့ရခဲရတယ်တဲ့မြင်ဖို့ရခဲနေတော့မြုပ်နေတာပါလက်နေတာပါတော့မြုပ်ကွယ်နေတာသမီးနိုင်ခဲ့လို့လည်းနေတော့လည်းပဲဘုံပင်အစရှိတဲ့ဒုက္ခသစ္စာဖြစ်တဲ့တရားတွေကိုမြင်နိုင်ခဲ့လို့လည်းနေတော့လည်းပဲဒုက္ခကတော့ဘိုးရကောင်းကောင်းကြီးပြီးပြီးပြင်းပြင်းရှင်းရှင်းရှားရှား ဖြစ်လာနိုင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ပฏิပတ်ကဝိတမဏီကပฏิပတ်ကဝိကမဏီကလက်ရှိပါလား။ဇာကတော့ကမောဟအဆိုင်ရှိတဲ့အငြိအကျေးတွေကိုဆန့်ကျင်တဲ့တရားတွေကိုတရားကြီးကျင့်ကြွလို့ပါပဲလို့ဆိုထားပါတယ်။သူယောဂီတွေအဲ့ဒီအငြိအကျေးဆန့်ကျင်လို့ကျင့်ကြွအောင်ကျင့်ကြွသွားတဲ့ခါကျတော့တကယ်သိရကြည့် ပုံသဏ္ဍာန်ပြညာနဲ့အချင်းရာပြညာပေါ်လေအဲ့ဒါကြီးကျော်ပြီးတော့သဘောမှန်လေးကြည့်တာနောက်လျှောက်တဲ့အခါမှာကြွားတယ်ဆိုလို့ပို့တက်သွားတာကျောက်ပုံရန်ချင်းကြွားတဲ့အချင်းရာလည်းမချင်းပို့တက်တာပဲကြည့်တာပဲနှားတယ်ဆိုလို့ရှိရင်နောက်ကနေတွန်းလိုက်တယ်လို့ဆီရလေးဆွဲယူသွားတယ်လို့အဲတွန်းတဲ့သဘောဆွဲတဲ့သဘောပေါ့လေဒါလေးကြီးကြည့်တာလေကျောက်ကြည့်ရမမြင်ဘူးစားတဲ့အမူအရာတော့မမြင်ဘူး ခြေတော့နဲ့လမ်းနဲ့ပြညတ်တွေပေါ့လေအဲ့ဒါကြီးကျော်ပြီးတော့တကယ်အရှိတွေတော့တွေပြီးတော့မာသာရေးရှောင်ချတဲ့ခါမှာလေးတော့တာလေဟောက်ကကျမ်းနဲ့သရောနဲ့ရှိတဲ့ခါမှာတိုက်ခံတဲ့သဘောတွေမာကျော်တဲ့သဘောတွေပေါ့လေဒါတွေခုပြေတော့တာပဲဒါချတဲ့ရှောက်ပုံလည်းမထင်ဘူးချတဲ့ဟန်လည်းမတွေ့ရတော့ဘူးလေးကြသွားတာတော့ ထောက်ကနေတိုက်ခံထားတာလို့ဆိုတာဒီဘာဝကြီးအဖြစ်တွေတွေ့နေတာပဲတော့အဲ့ဒါဘာဖြစ်လို့လဲဆိုတော့ပေါ်တဲ့အာရုံကိုပေါ်စေရှိနေတော့ဘုရားမရှိလို့ရှိရင်ဖြစ်ခွင့်ရှိနေတဲ့တဏှာတရားကဒေါသပေါ်အဲ့ဒါကြီးကျင်းနေတာဒေါမလည်းကြည့်သွားတဲ့အခါကျတော့မတိမှုမောဟပါကျင်းသွားတာအမှန်တိလာတာပဲကွာအဲ့ဒါကြီးကကျင်းသွားတာတော့စိတ်ထင်ရှားလာတာပဲပါကတော်ဆိုတာ ရိုးထင်ရှားတာကိုသူ့ပါကတော့ရဲ့ကောင်းကောင်းထင်ရှားလာတယ်ဆိုစိတ်ကိုထင်ရှားတယ်တိတိတိတိကိုထင်လာတယ်လို့ဆိုလို့တယ်အဲဒါတဏ္ဍာအရှိပါလားအခုယောဂီတွေအဲ့လိုနည်းနည်းအားထုတ်နေရတော့ဒီတော့နည်းနည်းလို့မြင်နိုင်ရဲ့ကိုရီးယားဒုက္ခသစ္စာတရားတွေတကယ်သဘာဝစစ်စစ်မြင်ရင်လို့ရှိရင်ဖြစ်တိုင်းမှရှိသတိကြီးစောင့်မှုအစဉ်ထားဆိုတဲ့အတိုင်းပါလို့ကောင်းမှုပုံမှုအစဖြစ်တိုင်းကို ချိန်လောက်ပဲဆရာဆိုင်ပြီးတော့စောစောကြီးရှိမှဖို့ပါပဲအဲ့ဒါအလုပ်တစ်ခုပဲရှိတာပဲတကယ်ပါမရှိဘူးရှင်းပိုင်းသစ္စာနှစ်ပါးဒီလည်းရုပ်နဲ့လဲတယ်ဆိုတော့မမြင်ရအောင်ပိတ်ဆို့ထားတဲ့ဆက်ရင်ပဲအကိအဆိုအတားရှိတွေကိုရှင်းပြနိုင်လို့ရှိရဲ့ ဖွင့်သွားတာပေါ့ဖွင့်သွားရင်ရင်းလာတာပါပဲဆက်ဆိုင်လက်တွေဖယ်ရှားတာဟာလည်းသူဆိုင်ရာအကြောင်းလေးတွေဆက်ဆက်လို့ရှိရတယ်အဲဒါကတော့ပฏิပက္ခဝိကမနံပါဏသမ္မာပฏิပတ်တိပฏิပတ်တံလို့ဆိုထားပါတယ်အမှန်တရားကိုသာသီပိတ်ဖို့ပိတ်ဆိုထားတဲ့တရားတွေ ရှင်းပြတဲ့နည်းဟာတဲ့ရှင်းပြရှင်းပြလို့ဆုံးခွာသွားခြင်းဟာတဲ့သမပฏิပတ်တိပฏิပတ်တာနိလန်းကြရှင်းသုံးနဲ့ဆက်ဆက်လေးရှိနေပါတယ်လို့ဆိုထားတယ်နိလန်းကြမရှင်းသုံးပဲနဲ့တော့ခန္ဓာအမှန်တရားကိုသိဆိုထားတဲ့ဆရာဆန့်ကျင်တရားတွေမကင်းဘူးလို့ဆိုတာပေါ့နိလန်းကြရှင်းသုံးရင်အဲ့ဒီရှင်းသုံးမှုဟာကင်းလာတာပဲ ခုယောဂီဒီလောက်ကြကျင့်သုံးနေဆိုတာပေါ်ပေါ်ချင်းလည်းငတ်မှတ်ပါဆိုတာပေါ့ဒီရွယ်စုလည်းထားပါအဲ့ဒီစီရောက်အောင်လို့အားစိုက်ပါဆိုတာပေါ့။ဒါနိလိုက်ကြကျင့်သုံးအားစိုက်တယ်လို့နိလိုက်ကြကျင့်သုံးခွင့်တွေရှိလာတာပေါ့။တစ်ချိန်ပြီးတော့အားစိုက်ကြောင်းအားစိုက်ရတယ်ဖြစ်ရင်ဒီအယုံနဲ့ထိထိဖြစ်သွားတာဒီပုံမှန်လည်းကတ်သွားတာပဲ။ အတိဓမ္မကြီးနောက်ပိုင်းလိုက်လာတယ်နောက်အဲ့ဒါအားကောင်းလာလို့ရှိရင်အတိပါလိုက်လာတယ်ဟုတ်ပါအဲ့လိုဖြစ်တော်ပြီဆိုလို့ရှိရင်အမှန်တရားကိုကြည့်သွားတော့မကြည့်မှုလည်းကင်းသွားတယ်အမှန်မကြည့်ရင်ရှင်းရကိုရှင်းရမှမကြည့်ဘူးဆိုလို့ရှိရင်ကောင်းတယ်လို့ထင်တယ်အဲ့ဒါလည်းပဲအလိုလိုကင်းသွားတာရှင်းရမှကြည့်ကောင်းတယ်မထင်တော့ဘူးပေါ့ဟွန်းရှင်းရမှမကြည့်လို့ကောင်းတယ်ထင်တာပေါ့ ဆင်းရဲမှမသိတာလည်းအဝိဇ္ဇာပဲကောင်းတဲ့ခြင်းကလည်းအဝိဇ္ဇာပဲကောင်းတဲ့ခြင်းမှာတော့သာယာမှုနောက်ပိုင်းရနိုင်တာပဲသာယာဆောင်ရမှုပေါ့လေသာယာမှုရှိလို့ရှိရင်အဲ့ဒီသာယာမှုကအားကောင်းလာပြီပုဂ္ဂိုလ်သတ္တဝါအသက်ကောင်းလေးတွေလည်းထင်းလာပြီနောက်ပိုင်းမှာဆန်းစည်းစည်းနဲ့ပါလာနိုင်ပြီအဲ့ဒီအစွဲရင်ဝင်နိုင်တာပဲဟွန်းဒါတော့အဲ့ဒီအစွဲကြီးဆန့်ကျင် တရားတွေကျင်းကျင်းဖို့ဆိုတာကနိလန့်ချက်ကျင့်သုံးရတာပါတော့နိလန့်ချက်ကျင့်သုံးမှုနဲ့ဆက်ဆက်နေတယ်တော့ဟာပါပဲအဲ့ဒါအဆိုရှိပါတယ်ဒီတော့ဒီဆက်ရတဲ့အပိတ်ဆိုတရားတွေသိခွာခြင်းဟာဒီလားကြောင့်ရှင်တုံးမှုဖြင့်ဆက်ဆက်တယ်ဆိုတော့သူမပိုင်ဘူးလို့ဆိုတဲ့အဓိပ္ပာယ်ပေါ့ဒီတော့ သမပฏิပတ်တိရဲ့မှာဓာတ်ခွဲကြည့်လိုက်လို့ရှိရင်ဆင်းရဲတဲ့ကိုနိုင်တဲ့ဆွေတတိရှိတဲ့တရားတွေပါသွားတယ်။ဖုံးပင်ဝိုက်ကပေါ်တိုင်းအာရုံစေစမြတ်မှတ်နိုင်ဖို့ရအတွက်သစ္စာနဲ့အားဆိုင်ဝိရိယပါတယ်။ချုပ်ဝတ်စီစစ်ဆေးရောက်ပါအောင်အားဆိုင်ဒါနိလန်းရနိလန်းနိလန်းမှာဆိုအားဆိုင်ပဲ။ ဒါသမာဝိဝမဲ့ခင်ခေါ်တယ်ဒီလိုက်ကြအားဆိုင်ပြီးတော့အားဆိုင်တဲ့အာယုံမှာစိတ်ကလေးကတက်ကြည်သွားတယ်အဲဒါသမာသတိမဲ့ခင်ခေါ်တယ်ရှိမတဲ့စိတ်လေးတက်ကြည်ရမှာစိုက်ချသွားတယ်စုစုစီစိတ်လေးစုစုစီဖြစ်သွားတယ်အဲဒါသမာသမာဓိမဲ့ခင်ခေါ်တယ် ဝိရိယစတိသမာဓိဒီသုံးမျိုးကိုသမာဓိခန္ဓာဟွန်းသမာဓိခန္ဓာသမာဓိဆိုင်ရာလက်ခင်ပေါ့လေဒီကောလည်းပဲပေါ်ရအောင်လည်းရှိမှတ်တဲ့စိတ်နဲ့ချိန်ရွယ်ပြေးနေတော့ပထမဇန်သဘောကနေပြီးတော့နောက်လက်ရှင်သဘောပြောင်းပြီးတော့သမသင်္ကပ္ပဖြစ်လာတယ်တဲ့ရတာအဲဒီမှာသိနေချော်ရက်တယ်ပြီးတော့မရှိလာဘူး ဖွင့်လိုက်မှလည်းရှိရင်ခေါင်းခွဲတောင်းတင်းလိုက်စားရဲ့ဟောမှာတက်ကြသွားတာစိတ်ကြသွားတာတက်လည်းကျတယ်တက်လည်းကျသွားတယ်တက်သွားတာကခုနသမလင်္ကပ္ပအဲဒီရောက်သွားတာကစိတ်ကြသွားတာကသမသမာဓိပေါ့သမတိကမမဲ့ခင်လည်းပါသွားတယ်။အမှန်တိုင်းကြည့်တော့တဲ့သမတိကြည့်မဲ့ခင်လည်းပါသွားတယ်။ဒီတော့တစ်ခွက်ကြည့်လိုက်လို့ရှိရင် သမာဓိမဂ်ကြီး၃ပါးနဲ့ပညာမဂ်ကြီး၂ပါးပါသွားတယ်။အဲဒါပင်စိကိကလို့ခေါ်တယ်။အဲဒါဟာအရိယာမဂ်အရှိသေးမဂ်ကြီးကိုခေါ်ပါတယ်။တိလကတော့ငကိုတဲ့ကိုကသိုးကြောင်နေဆိုလို့ရှိရင်ရှင်ပါတိကဆက်ပြီးလာတာဖြစ်တော့အထုစိတ်ကာလမှာရှောင်းရှင်းပွဲမရှိနိုင်လို့ရှောင်းရှားကြီးကြောင့်မရှိရှောင်းမယ်ဆိုတဲ့စေတနာကရှိနေပါနေတော့ ရှောင်ရတယ်ကိုပြည့်စုံတာမဟုတ်ပေမဲ့လို့စေတနာတိကတွေတော့ပါနေတယ်အဲ့ဒီတိက၃မျိုးနဲ့ရှုတိုင်းမှာထိုက်ကလေးပါနေတဲ့မက်ရှင်၅ပါးနဲ့ပေါ့လေပေါင်းစပ်လိုက်လို့ရှိရင်မက်ရှင်၈ပါးတဲ့ဒီလမက်ရှင်သမာဓိမက်ရှင်ဒီနာမက်ရှင်ဒီလမက်ရှင်နဲ့ဥဒိကမကိစ္စတွေတည်တယ်နောက်ဆက်ပြီးတည်တယ်သမာဓိမက်ရှင်၃ပါးနဲ့စိတ်ထဲမှာဖြစ်ဖြစ်ပြယုခဏကိစ္စအနောက်ဆက်ပြီးကိုပယ်လိုက်တယ် ပညာမဲ့ခင်တွေကရိုးနေတဲ့စိတ်ရည်တဲ့ကိလေသာတွေကိုအားနဲ့အောင်နိုင်နေပလိုက်အပြတ်တော်ရှင်းလေးတို့တို့အခိုက်အတန့်အပြတ်ရှင်းပလိုက်တယ်ကွာဒီနည်းနဲ့ပဲဒီလက္ခဏာကြီးရှင်းရဆိုတော့စိတ်ခါ၃ရက်တဏိသာသနာ၃ရက်အင်းတဏိမဲ့ခင်၈ပါးအဲ့ဒါပါတော့တယ်ကွာအဲ့ဒါကအရိယာမဲ့ဖြစ်ခင်ရှင်ဥစွာဖြစ်နေရမယ်ပြည့်စုံနေရမယ် ရှင်းပိုင်းမဲ့ဆိုရင်ဒုက္ခတိကသိတာလည်းအဲဒီတော့မှတက်ခွဲကြည့်လိုက်လို့ရှိရင်ဒီတိုင်းထွက်လာတာဒီတော့သမပฏิပတ်တိအရာသမတမအင်းကိုတက်ခွဲကြည့်လိုက်လို့ရှိရင်ဒီလာလည်းပါသမာဓိလည်းပါပညာလည်းပါသိက္ခာသုံးရပါသွားတာဖြစ်တော့ဒီဆိုင်ရင်တက်ကြီးကိုအဲ့ဒီသိက္ခာသုံးရကတက်ရှားဖြစ်စေဆိုတဲ့အဓိပ္ပာယ်ရပါတယ် နောက်ချက်ကြီးကင်းအောင်ဆန်းဆောင်နိုင်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။ဒါတော့စောက်ဆန်းတတ်သိရှိတဲ့တရားတွေဟာပယ်လိုက်တဲ့တရားကဖြစ်ပွားစေတဲ့တရားကလို့ပြောလိုက်လို့ဖြစ်ပွားစေတဲ့တရားတွေပါပဲ။အဲဒါဘာဝိတ္တပါလို့ခေါ်ပါတယ်။ဒီဖြစ်ပွားစေတဲ့တရားတွေကိုအခုလိုနည်းနဲ့ဖြစ်တိုင်းမှာသူတည်းကြီးစောင့်မှုအစဉ်သာဆိုတဲ့ကိုယ်လည်းဆက်ပြီးတော့ပေါ်ရလေးကိုပေါ်ဆက်လိုက်ပြီးတော့ရှုမှတ်ခြင်းအားဖြင့် ဖြစ်စေတာပွားစေတာကိုဘာဝနာလို့ခေါ်ပါတယ်။ပရမစတိပြီးတော့ဖော်ပေးလိုက်တာပေါ့။ပေါ်လာတဲ့ဘာဝနာလေးတွေတစ်ချိန်ချင်းတိုးပွားသွားအောင်ပြုလုပ်ရတာလည်းဒါလည်းဘာဝနာခေါ်တယ်။ဘာဝေတိဥပ္ပါတိတိစတိဖြစ်စေ၏ဝတ္တိတိတိုးပွားခြင်း၏တိုးပွားစေ၏ဆိုတာကအတ္တနောတံတံတာနိဥဏ္ဏပုဏ္ဏ စိတ်ကဇနီတိကိုဖွင့်ထားပါတယ်ကိုယ်ပါလေဆိုတာမိမိရဲ့တဏ္ဍာမှာမိမိရဲ့ဒီစိတ်ဖြစ်စီမှာဘာဝနာစိတ်ဖြစ်စီမှာပုဏ္ဏပုဏ္ဏသက္ကတကစိတ်ကဇနီတိဆိုတာခုနမဂ္ဂင်ဖြစ်ပါပါတဲ့စိတ်ကိုဖြစ်စီတာဆိုအများဆုံးမွေးဖွားပြီးနေတာပေါ့အဲဒါကဝတ္တိတိလို့ခေါ်ပါတယ်ဓမ္မအဲဒါလက်ဆံကဈာမ စာသင်တဲ့လက်တွေနဲ့ပေါင်းဆက်ပြီးတော့ဘာဝနာဖြစ်ပုံလေးပြောပါမယ်ဒီနေ့တော့တင်လိုက်ဖြည့်သွားတော့ဒါတော့ပဲတော့ကြအောင်လို့သာသာ